ခန်းကြီးကိုအငယ်1မှ73တဖန်ဒါဝိဒ်ကငါသည်ယောနသန်အတွက်ဂျေစုပြုเสียအခွင့်ရှိစေခြင်းငှာရှောလူအဆွေမျိုးတစုံတယောက်ကြံကျွင်းသေးသလိုဟု မေးတော်ဇိဘအမည်ရှိသောရှောလူဤအဆွေမျိုးနှင့်ဆိုင်သောကျွန်တယောက်ကိုအထံတော်သို့တွင်၍ရှင်ဘင်ကတင်သည်ဇိဘမှန်သလိုဟု မေးလျင်ကိုရောကျွန်မှန်ပါသည်ဟု ပြန်လျှောက်လေ၏ရှင်ဘင်ကလည်း ဘုရားသခင်အလိုတော်အတိုင်းငါကျေးဇူးပြုเสียအခွင့်ရှိစေခြင်းဟာရှောလူအဆွေအမျိုးဇုံတယောက်မျှမရှိသလိုဟုမေးလင်ဇိဘကယောနသန်၌ခြေစွန့်သောသားတယောက်ရှိပါသေး၏ဟုလျှောက်တော်ရှင်မြင်ကသူသည်အဘယ်မှရှိသနည်းဟုမေးပြန်လျင်ဇိဘကလောဒေဘာယွာအမေလတာမခိရအိမ်၌ရှိပါသည်ဟုလျှောက်၏ထိုအခါဒါဝိဒ်သည် စေလွတ်၍ရှောလူ၏သားဖြစ်သောယောနသန်၏သားမေဖိဘောရှက်ကို လောဒေပါယွာအမေလသားမာခရိယအိမ်မှ ခေါ်ခဲ့၍သူသည်အထံတော်သို့ရောက်သောအခါပြတ်ဝတ်လျက်ရှိခိုးလေ၏ဒါဝိကလည်းမေဖိဘောရှက်ဟုခေါ်လျင်ကိုရော့ကျွန်ရှိပါသည်ဟုလျှောက်လေ၏ဒါဝိကလည်းမစိုးရိမ်နှင့်တင်ဤအဖယောနသန်အတွက်ငါသည်တင်၌ဆက်ဆက်ကျေးဇူးပြုမိ သင်ဖို့ရှောလူပိုင်သမျှသောမြေကိုငါပြန်ပေးမည်တင်ဒီနေတိုင်းအစဉ်ငါစပွဲ၌စားရမည်ဟုဆိုသောမေဖိဘောရှက်ကကျွန်တော်ကဲ့သို့ဖြစ်ရသောခွေးသေးကောင်ကိုကိုရောကြည့်ရှုရမည်အကြောင်းကိုရောကျွန်သည်အဘယ်သို့သောသူဖြစ်ပါသနည်းဟုဥချ၍ပြန်လျှောက်၏ထိုအခါရှင်မြင်းသည်ရှောလူ၏ကျွန်ဇိဘကိုခေါ်၍ရှောလူနှင့်သူ၏အဆွေမျိုးများပိုင်ထိုက်သမျှတို့ကို တင့်သခင်ဤသားအားငါပေးပြီတင်ဒီတင်ဤသားကျွန်တို့နှင့်တကွလေလုတ်၍တင့်သခင်ဤသားစားเสียဖို့အတိနှံကိုတွင်းရမည်တို့ရတွင်တင့်သခင်ဤသားမေဖိဘောရှက်သည်နေတိုင်းအစဉ်ငါစပွဲ၌အစာစားရမည်ဟု မိန်တော်မူ၏ဇိဖ၌သား35ယောက်နှင့်ကျွန်20ရှိ၏ဇိဘကလည်းကျွန်တော်သခင်အရှင်မင်းကြီးသည် ကိုရော့ကျွန်ကိုမှားထားတော်မူသည်မြတ်အတိုင်းကိုရော့ကျွန်ပြုပါမည်ဟု နားတော်လျှောက်လေ၏ထို့နောက်မေဖိဘောရှက်သည် ရှင်မြင်းဤတားရင်ကဲ့သို့စပွဲတော်၌အစာစားရ၏မေဖိဘောရှက်၌မိခာအမည်ရှိသောတန်းငယ်တယောက်ရှိ၏ဇိဘအိမ်၌နေသောသူအပေါင်းတို့သည်လည်းမေဖိဘောရှက်၏ကျွန်ဖြစ်ကြ၏ထိုသောမေဖိဘောရှက်သည်ယေရုရှလင်မြို့၌နေ၍ရှင်မြင်းဤစပွဲတော်ကို နေ့တိုင်းအစဉ် စားရ၏ခြေနှစ်ဖက်စွန့်သောသူဖြစ်၏